လူခဲ့တဲ့နေများကသတိကတရားလာပါတဲ့ကတတ္တအကြောင်းပေါ်တယ်စာရင်းနဲ့လက်တွေ့တစ်ခုပေါင်းစပ်ပြီးတော့သောကမှာဖြစ်တတ်တဲ့လူတဘာဝတွေဆက်ဆက်ပြီးတော့ထိုက်တန်တယ်ရှင်းလင်းပြတော့ပါတယ်သတ္တတရားအကြောင်းပြောနေရတာက ပါပဲလို့လို့အကျိုးဖြစ်ဆုံးရေးအတွက်လုပ်ရမှာယုံကြည်မှုမရှိလို့ရှိရင်ဆန္ဒကမပေါ်တဲ့အတွက်ထိုက်တန်တဲ့ကြိုးစားမှုကမရှိတော့ကြိုးစားမှုရဲ့နောက်ဆက်ပါအကျိုးရလက်ကောင်းတဲ့အကျိုးရလက်ဆိုတာဖြစ်ရုံမရှိပါဘူးယုံကြည်လက်ခံထားပြီးဆိုရင် သာနာရှိပြီးတော့ဝိရိယဒီစိတ်ဆွမ်းအားတွေဟာထက်တဲ့သာနာရှိပြီးတော့ဤလိုက်ရကြိုးစားလိုက်တဲ့အခါမှာရက်တူတူလေးနဲ့အချိန်တူတူလေးနဲ့ကြီးရောက်ကြရရှိပါတယ်။ဒါကြောင့်မလို့သေးတဲ့တတ္တတရားကိုနှုတ်ပြီးတာပေါ့။နှုတ်လက်စာတတ္တတရားကိုလည်းလက်တွေ့နဲ့ပေါင်းစပ်ပြီးတော့ပြည့်စုံပြိုးထောင်ရပါ ဝင်ကြနေလိုက်ကြစနေကြဆိုဖို့အတွက်အချိန်ယူပြီးတော့ပြည့်စုံရပါတယ်ဒီသက္ကတရားကြောင်းသက္ကတကပြောတဲ့အတွက်ယောဂီရဲ့နားမှာတဖြည်းဖြည်းတော့ကြားပါများတော့ညှို့လာဝေရောက်ဖြစ်ပါတယ်ညှို့ဝေပဲနဲ့အိခံပြီးတော့နာကြားဖို့လိုတယ်ဆိုတော့ထပ်မှပြီးတော့ဘုရားတိုက်တွန်းပါတယ် တတ္တတရားအရှင်းမရှိလို့ရှိရင်မိမိတို့ဘာအကျိုးရရှိရေးအတွက်ဆန္ဒပြည့်ပြည့်ပြကြနဲ့လုံလောက်ရထားပြီးတော့မလုပ်တော့ဒီကျိုးကိုကျိုးပြစ္ဆုတ်ပါတမလို့ဆိုဘာမှဖြစ်ပေါ်နိုင်မှာမဟုတ်ိပ်ပျော်နေတယ်လို့ဖြစ်နေပါတယ်အိမ်မောကြနေတယ်လို့ဖြစ်ပါတယ်အိမ်မောကြသူဟာ ဘာမှမလုပ်နိုင်ပါဘူးမလုပ်နိုင်တဲ့အပြင်ဘေးကနေကျုံးလာလို့ရှိရင်သူ့ပဲအရင်ခံရပါတယ်ရေဘေးကျုံးလာလို့ရှိရင်ရေထဲပါနိုင်တယ်မိဘေးကျုံလို့ရှိရင်မိဘေးမိထဲပါနိုင်တယ်အခြားခြားကြောက်ဖွယ်ရဘေးတွေကျုံးလာလို့ရှိရင်အေဝကြနေတော့သူ့ပဲဘေးရအန္တရာယ်တဲ့အလွယ်ကူလေးရောက်သွားနိုင်ပါတယ်လို့လို့ကြာကြာရှိပါမှလို့ကြာဖို့ကိုလည်းပဲပို့ပြီးတော့ ဆင့်ဖြင့်တိုးတက်အောင်ပေါ့လေဆက်ပြီးအောင်ပြုလုပ်နိုင်ပါမှစစရရပြည်ရနေနဲ့ရှင်းပြီးတော့ကောင်းကျိုးချမ်းသာရနိုင်ရဲ့ဆိုတဲ့အချက်ကိုစဉ်းစားသုံးသပ်ရပါတယ်။ဒါဒီလိုပြောနေရတာဟာအခုလာပြီးတော့အထုကြတဲ့ပုဂ္ဂိုလ်တွေတတ္တတရားမရှိလို့ပြောတာမဟုတ်ပါဘူး။တတ္တတရားနည်းနေလို့ဖြစ်ပြီးတဲ့အနေနဲ့လည်းပြောတာမဟုတ်ပါဘူး။ ကိုကြီးကိုယ်လေးပြောခဲ့ပါတယ်ကိုကြီးတရားထုတ်ခြင်းကလည်းအမထုတ်ခြင်းတွေကဒီတရားကိုအပြည့်အဝယုံကြည်ပါတယ်ဒါပေမဲ့လို့တရားနေတွေရောက်တဲ့အခါကျတော့အကြောင်းအားလျော်ဆိုတာယဟန်ကျိုးနဲ့မလျော်တဲ့အရာတွေကိုတွေ့နေရတော့စိတ်ထဲမှာတန်လျာတွေဝင်ပြီးတော့သူလောသူလောနဲ့ဝေဖန်နေတယ်ယုံမှားနေတယ်ပေါ့လေ တရားထုတ်လို့ဆောက်တော့ဘူးစာပေလေးလည်းပဲသင်ကြားလို့စာပေအမိပြုပြီးတော့တတ်တာတရားတွေလည်းပဲနိုးတယ်လို့များနိုးခဲ့ပါတယ်ဆရာသမားတွေကလည်းပဲဟောပြလို့အထူးသဖြင့်မာဇီဆရာတော်ဆရာကြီးကိုရင်ကလည်းဟောပြလို့တတ်တာတရားတွေနိုးတယ်လို့များနိုးနေပါတယ်ဒါပေမဲ့လို့တရားတော်အတိအမြင်ကအားနေသေးတော့ဝိဉ္ဇဉ်မှာလည်းပဲအဆင်ပြေတာလေးကြီးပြီးတော့အဲ့ဒါလေးတွေကို ဝေဖန်ပြီးတော့ညှို့မှန်းနေတော့တရားအားထုတ်လို့မကောက်ပါဘူးနောက်ဆက်နေဖြစ်ပါတယ်ဘုန်းကြီးကိုယ်လေးလေးကျုံရတယ်ကျုံနေရတယ်ပဲအမှန်ဝေးလာတဲ့နေရာဌာနကယုံကြည်လို့လာရောက်ပြီးတော့အထုတ်နေတဲ့အခါမယုံကြည်တဲ့အချက်လက်ဖြစ်ပြီးပြည်လို့ရှိရင်ဝေဘာယုံမှားပြီးတော့နေအချိန်လေးအချိန်လေးမကုံဆုံးစီခြင်းလို့ ကျူတင်ပြီးတော့ကိုယ်ရင်းဟာပြီးတော့ပြောဆိုရပါတယ်ကြည်ကျင်းဆရာတော်ဆရာကြီးဩဝါဒတော်အတိုင်းပဲခွင့်ပြုတော်လို့ပြောဆိုနေရပါတယ်ပြီးတော့ဘုဒ္ဓမြတ်စွာကိုယ်တိုင်ပရိက္ခနိကေယက္ခတာယုတ်အလောကတုတ်တံပါဠိတော်မှာလည်းပဲတတ္တတရားဟာဘုရားပစ္စည်းဝယ်ယူဖို့ရာ အဖိုးကဥစ္စာနဲ့တူတယ်လို့ဒီလိုရဟောကြားတဲ့အချက်ရှိပါတယ်သတ္တိကဝိတ္တကုလိသသသစ္ဆံဒီလောကမှာပုဂ္ဂိုလ်ရဲ့အဲနှစ်သက်ဖွယ်ရာဥစ္စာဆိုလို့ရှိရင်တတ္တတရားပါပဲတတ္တတရားကခုနရှိဖို့မြန်လို့ဝေရကောင်းပါပဲလို့ဒီလိုကြည့်ကြည့်ကြပြောပါတယ် ဒီစကားကိုတော့ဒီဥပမာလေးနဲ့ရှင်းပြီးတော့ပြောမှဖြစ်မှာပါယတနာမျိုးမျိုးရောင်းဝယ်ရာရှော့ပင်းစင်တာကြီးရဲ့ရောက်သူဟာပေါ့ဝယ်ယူဖို့ရအဖို့အခဥစ္စာများများပါပါမှသာဝယ်ယူနိုင်ဝယ်ယူနိုင်တယ်ဆိုတာဒါသိရပါတယ် အဖို့ကဥစ္စာမပါတဲ့ပုဂ္ဂိုလ်တော့မဝေယူနိုင်ပါဘူး။ဒါလိုပါပဲဘုဒ္ဓမြတ်စွာသာသနာရေးဟူသောကျရဏဈေးကြီးတနည်းအားဖြင့် shopping center ကြီးမှာတတ္တတရားကြီးဟူသောဥစ္စာပါတူတာသူတော်ကောင်းယတနာတွေကိုဝေယူနိုင်ပါတယ်။သူတော်ကောင်းတရားတွေကိုဝေယူနိုင်ပါတယ်။ဟုတ် ီလသမားကြီးပညာရှင်တရားတွေပြည့်စုံဝါဝါရှင်းသုံးပြီးတော့ကိုယ်နှုတ်စိတ်သုံးမျိုးလုံးပြောစရာအပြည့်နာစာကြီးရှင်းပြီးတော့တန်ရှင်းရည်ကြီးနိညာပြီးတော့နှိမ့်သက်ပေါ်ရအနေမျိုးရောက်နိုင်တော့ပို့ပေးတဲ့သူတော်ကောင်းယန္နာတွေပေါ့အဲဒီသူတော်ကောင်းယန္နာတွေကိုဝေယူနိုင်ပါတယ်တတ္တဥစ္စာမပါသူကတော့မဝေယူနိုင်ဘူးဆိုတာပေါ့ ဒါကြောင့်တတ္တတရားဟာကိုယ်ရဲ့ကိုယ်တိုင်ယရနာမြင့်မြင့်ကိုဝယ်ယူဖို့ရာပေါ်လို့အဖို့ခဥစ္စာနဲ့တူတယ်လို့ဒီလိုနှိုက်ရှင်ပြီးတော့ဟောကြားတဲ့အချက်ရှိပါတယ်။ဒါတော့အခုလာရောက်ပြီးတော့အထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာဘုရားမြတ်စွာသာသနာ့ရေးဟူသောယရနာရေးကြီးတဲ့မှာတနည်းရှော့ပင်စင်တာကြီးတဲ့မှာပေါ့လေတတ္တတရားတွေဟူသောအဖို့ခရေး များများပေးနိုင်ဖို့ရအတွက်ပေးယူဝယ်တဲ့နည်းပေါ့ပေးယူပြီးတော့သူကောင်းတရားတွေခုတော့ယရဏအမျိုးမျိုးတွေအမျိုးမျိုးညံ့ညံ့နိုးနိုးစိတ်တခုရရသွားစေခြင်းလို့ပါဠိတော်နဲ့နှိုင်းရှင်ပြီးတော့ရောက်ဆိုတိုက်တွန်းနေရပါတယ်ဒါတော့သံတနိကေမှာပဲဘာဝနာဆံယုတ် ကတိပါဒဒွါရသလေသမားပါရသပုံသားကြီးကိုဗြဟ္မဏီကိုဟောထားတဲ့တုတ်တန်တစ်ခုလည်းရှိပါသေးတယ်။အဲဒီတုတ်တန်မှာကသတ္တတရားဟာမျိုးစိနဲ့လည်းတူပါတယ်။လေသမားဆိုတော့သူနဲ့ထိုက်တန်တဲ့ကြည့်လွယ်တဲ့ဥပမာလေးကိုပြောပါတယ်။မျိုးစိနဲ့တူကတော့အဲ မိုးလေကောင်းမွန်နေတဲ့ရာသီဥတုကောင်းမွန်နေတဲ့အခါမှာပေါ့မြေဩဇာကောင်းမှာတခုခုစိုက်ပျိုးတော့မယ်ဆိုလို့ရှိရင်မျိုးစိတ်ရှိသူကစိုက်ပျိုးကြချပြီးတော့အတိအနှံတွေကိုလေရဟုတ်ပါတယ်အတိပွင့်တွေစားတယ်ပါတယ်မျိုးစိတ်မရှိတဲ့ပုဂ္ဂိုလ်ကတော့မကြဲချနိုင်ပါဘူးဒါလိုပါပဲ တရားဒီဟူသောမိုးလေကောင်းမွန်နေတဲ့ရာဒီဥရုကောင်းနေတဲ့အခါလေးပေါ့လေဒီရာဒီဥရုကောင်းနေတဲ့အခါလေးဆိုတာမိမိတို့ကလည်းပဲအရွယ်ကောင်းတယ်ကျမကြီးလည်းပဲရှိတယ်အထုနိုင်လောက်အောင်လည်းပဲအချိန်နေသေးတယ်ဒေသနာကြီးနဲ့အညီပေါ့လေဆရာကြီးဆွတ်ပြီးတော့စာရုပ်လက်တွေတစ်ခုပေါက်ဆက်ပြီးတော့လည်းပဲ ဟောပြနိုင်တဲ့ကလျာဏမိတ်ကောင်းတွေလည်းရှိနေတယ်။သတ္တရာရာပေါ့လေအထုနေအထုနိုင်လောက်တဲ့အခြေအနေဟာမိုးလေကောင်းနေတယ်ဆိုရက်အခါလို့ဆိုရပါပါပဲ။အဲဒီလိုမိုးလေကောင်းကုန်နေတဲ့သာသနာမြေမှာပေါ့မြေဝဇ္ဇကောင်းတဲ့သာသနာမြေမှာသာသနာမျိုးစိရှိသူကအဲတတ္တတရားမျိုးစိရှိသူက ကျဲချပြီးတော့သူတော်ကောင်းတရားအတိအနှံများကိုရနိုင်ပါလေစာသုံးပါပါတယ်သတ္တတရားမျိုးစီမရှိတဲ့ပုဂ္ဂိုလ်ကတော့ဘယ်နည်းနဲ့မှအတိပုံလည်းမရနိုင်ဘူးအတိပုံလည်းပဲမစားသုံးနိုင်ပါဘူးဒါကြောင့်တတ္တတရားဟာမျိုးစိနဲ့တူပါတယ်လို့လေသမားဖုန်သားကြီးကိုသူသိနိုင်တော့တဲ့ဥမာနဲ့နှိမ့်ရှိပြီးတော့ဟောပြလို့ ခုံသားကြီးဟာတရားသူကြီးရပ်ပါပါတယ်။ဒါတော့ဒီသတ္တတရားကိုပဲသတ္ထလက်နဲ့သူပုံလေးတွေပေါ့လေအဲ့ဒါလေးနဲ့ဆိုင်ရှင်ပြီးတော့ပြောပါပါတယ်။လိုက်ရှင်ပြီးတော့ပြပုံကတော့ပရမအစစ်ထွက်ရာကြောက်တော်မှာတဲ့ပရမနေနေမှာပေါ့။အဲ အဲ့ဒီပရမညာငယ်ငယ်တို့ရောက်သွားတဲ့အခါမှာပေါ့မကြိုးမပြတ်ဆဲနဲ့လက်ကောင်းရှိတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်ဒီတာအဲ့ဒီယရနာတွေကိုတူယူကောက်ယူနိုင်ပြီးတော့အဲ့ဒီယရနာတွေအဖို့တန်တွေကိုအတုံးချလို့ဖြစ်ပါတယ်လက်တွေချိုးတက်နေတဲ့ပုဂ္ဂိုလ်ကတော့အဲ့ဒီယရနာတွေကိုမကောက်ယူနိုင်ပါဘူး ဒါလိုပါပဲမဖို့နိဗ္ဗာန်တိုင်အောင်တရားရည်နာတို့ဆက်ပေါ်ရာဘုရားသာသနာ့ဤဟူသောယရနာတောင်ကြီးပါပေါ့ခရမယာနေကြီးပါပေါ့သတ္တတရားဤဟူသောလက်ရှိတွေကသူတော်ကောင်းဥစ္စာတွေကိုအထုတ်ခြင်းအဖြစ်ကောက်ယူနိုင်ပါတယ် ကောက်ယူပြီးတော့အသုံးချနိုင်ပါတယ်တတ္တတရားလက်မရှိတဲ့ပုဂ္ဂိုလ်ကတော့မကောက်ယူနိုင်အသုံးချနိုင်ပါဘူးဒါကြောင့်တတ္တတရားဟာလက်လက်တူတယ်လိုက်ရှင်ပြီးတော့လည်းပဲဖော်ပြရရှိထားပါတယ်ရိုးရိုးပရမယအစစ်ဟာအကြီးဒီဝရတိတိများပြီးတော့ တုတ်တုတ်ပြုံပြုံရှိနေတာတွေ့ရပြီဆိုလို့ရှိရင်တွေ့ရတဲ့ပုဂ္ဂိုလ်တွေဟာအလုံးပြည့်တဲ့အာရရှိနေကြပါရဲ့ရှိလို့မငြင်းနိုင်အောင်လည်းရှိနေကြပါရဲ့အထူးသဖြင့်ဗရမယမြတ်လို့တဲ့ပုဂ္ဂိုလ်များဆိုလို့ရှိရင်အများတော်ဝတ်ဆင်ထားပြီးတော့ဒါလေးကိုတကြည်ကြည်နဲ့နှစ်သက်ရှင်ယူကြည်နေကြပါဒါကြောင့်ရတနာရတနာလို့ခေါ်ပါတယ်ကောရတနာရတနာ မြင်သူသုံးဆွဲသူရဲ့နှစ်သက်ကြည်မှုရှင်မြူးမှုကိုဖြစ်စေဖြစ်စေတတ်လို့ဒါကြောင့်လည်းတဏှာလို့ခေါ်ပါတယ်အဲ့ဒီရတနာနဲ့ဗုဒ္ဓဓမ္မနဲ့လိုက်ပြီးတော့ပြထားပါတယ်သို့တော့အဲ့ဒီဓမ္မကတော့စာအုပ်သေးတဲ့ဓမ္မမဟုတ်ပါဘူးဆရာကြီးပြောတဲ့ဓမ္မလောက်တာမဟုတ်ပါဘူး ကိုယ်တိုင်တွေးခေါ်ပြီးတော့စဉ်းစားယူရတဲ့ဓမ္မမျိုးမဟုတ်ပါဘူးအခုလိုတတိပ္ပာရှင်နည်းမှန်လေဘောကလေကရဏမိတ်တာသာတစ်ဖြစ်တတ္တတရားရှိပြီးတော့လွတ်လွတ်ချင်းချင်းနဲ့နိုင်ရပါတယ်ရှင်နည်းမှမတည်ဘူးဆိုလို့ရှိရင်တကယ်တည်အောင်အထောက်အပံ့ရှင်နည်းမှန်တယ်အဲဒါဟာုတ္တဓမ္မလို့ခေါ်ပါတယ် စာရိလို့ခေါ်ပါတယ်ဒီမှာဘာဖြစ်လို့ဒီဟာကိုစာလိလာတယ်ဆိုတော့ရှင်နီးမှာမသိဘူးဆိုလို့ရှိရင်မကျင့်တတ်ဘူးလေရှင်နီးမှာသိမှကျင့်တတ်တာပဲဒါတော့ရှင်ဦးဆိုတာရှင်နီးမှာသိရတယ်ရှင်နီးမှာသိလိုက်တော့မသိသေးရင်အစင်တန်နေသိအောင်ရှင်နီးမှာနေလာလိုက်တော့ တိတူအဖြစ်ရောက်သွားတာဟုတ်လို့အဲ့ဒီရှင်ဤမှတရားကရှင်ဤမှလေ့လာတဲ့ပုဂ္ဂိုလ်ကိုမတိတူအစဉ်တန်းနေရာကနေပြီးတော့တိတူအစဉ်တန်းမြင်အောင်ပြည့်တည်လိုက်တာအဲ့ဒါကိုပဲဓမ္မလို့ခေါ်ပါတယ်ဓမ္မအဲရှင်ဤမှတော့မတိပဲနဲ့အောက်တန်း ကြမဲ့အခြေအနေကနေပြီးတော့တည်သူဖြစ်အောင်ဒီနေ့မှကြောက်ကြောက်ပါလို့လေ့လာလိုက်စားတဲ့ပုဂ္ဂိုလ်ကိုအဲဒီလေ့လာလိုက်စားတဲ့တရားကညှစ်တင်ပေးလိုက်တာတဲ့ရှင်းလက်ရှင်းတင်ပေးလိုက်တာအဲဒါဓမ္မလို့ခေါ်ပါတယ်ဓမ္မဆိုတဲ့စကားလုံးကိုဘာသာမျိုးမျိုးကကြံပါတယ်ဥပဒေကအမျိုးမျိုးကြံပါတယ်ဒါပေမဲ့လို့ထိတိမျိုးမျိုးတော့တိတ်တော့ရှိလို့မပေါ်ပါဘူးဒါတော့ဒီနေ့မှတော့သိတော့သိထားပါတယ် ဒါပေမဲ့လို့လက်တွေ့ကျင့်သုံးမှုမရှိမရှိဘူးဆိုလက်တွေ့ကျင့်သုံးမှုမရှိဘူးဆိုလို့ရှိရင်ဓမ္မယတနာလည်းမရတော့ဘူးဓမ္မယတနာမရဆိုင်ဘူးဆိုလို့ရှိရင်ဓမ္မယတနာကိုလည်းပဲစစ်စစ်မပြတ်အသုံးမချနိုင်ပါဘူးဒီတော့လက်တွေ့ကျင့်ဖို့လည်းလိုပါတယ်လက်တွေ့ကျင့်သုံးရင်တဲ့ကလေးနဲ့မိတ္တကြီးထမ်းမှာ ညွှန်ကြားတဲ့အတိုင်းယုံကြည်ခြင်းနဲ့လက်တွေ့ရှင်းသုံးရင်ရှင်းသုံးသလောက်ကိုယ်ပါကိုယ်လို့စိတ်သုံးပါလုံးပေါ့ဒီပြိဏသာလေးကျင်းပြီးတော့တန့်ရှင်းမှုလေးတွေယုံကြည်မှုလေးတွေနုညံ့မှုလေးတွေနှစ်သိအားရပေါ့လေအဲနှစ်သိဆိုရလေးတွေပေါ့လေဒါလေးတွေရရှိပါတော့ရရှိခြင်းရရှိတဲ့တရားကို ဆက်လက်ပြီးတော့အသုံးချနိုင်ခြင်းအဲ့ဒါဟာရှင်းဆောင်ကိုခေါ်ပါတယ်ပထမရှင်ကြီးမှလေ့လာတာဒါလည်းရှင်းတရားရှင်းဆောင်တာပဲရှင်ကြီးမှတိုင်းလက်တွေ့ရှင်းသုံးတယ်ရှင်းသုံးလို့ဟုတ်လားအကျိုးရလားအဲ့ဒါတွေကိုဆက်လက်ပြီးတော့အသုံးချတယ်အဲ့ဒါတရားရှင်းဆောင်ကိုခေါ်ပါတယ် တရားကျင့်ဆောင်တော့ကျင့်ဆောင်ရတဲ့တရားကလက်တွေ့ကျင့်ဆောင်တဲ့ပုဂ္ဂိုလ်ကျင့်ဆောင်နိုင်သလောက်အောက်တတ်မကြရအောင်သူကပို့ဆောင်ပေးပါတယ်။ကောင်းတဲ့စီရောက်အောင်ပို့ဆောင်ပေးပါတယ်။စောင့်မမှာပါ။ကုညီမှာပါ။ဆောက်ရှောက်မှာပါ။အထင်တတ်ဖြစ်နေခြင်း။ဒါကတရားရဲ့စွမ်းရည် အောက်တမ်းမကြရအောင်သူကဆွမ်းဆောင်ဒီတော့အောက်တမ်းမကြရအောင်ဆွမ်းဆောင်နေတဲ့တရားရှင်းနည်းမှတရားရှင်းလို့ရတဲ့တရားရှင်းလို့ရရှိတဲ့တရားပြီးတော့အတုံးချနေတဲ့တရားအဲ့ဒီတရားတွေကိုလက်တိကြကြဖြစ်ဆောင်ရပါတယ်ဖြစ်ဆောင်တဲ့ပုဂ္ဂိုလ်ကဒီတရားကအောက်တမ်းကြရအောင်သိကျင်နိုင်ပါတယ် အဲ့ဒီသဘောသားလေးလည်းသိဖို့အရေးကြီးပါတယ်အဲ့ဒီသဘောလောက်တော့လေးသိပြီးတော့ဒီကတော်ကြီးပညာရှင်းဤအမှန်တွေကိုပေါ့လေအထူးသဖြင့်အခုလိုတတိကံဘာဝနာရှင်းဤမှန်ကိုရှင်းသုံးလို့ဝင်ကြရှင်းသုံးနိုင်ပြီဆိုလို့ရှိရင်ရှင်းသုံးနိုင်တော့ကိုရောလှုပ်ပေါ်စိတ်နဲ့စိတ်ထားရောထူးထူးခြားခြားကြီးသာဂတောတာမောဟခေါ်တဲ့အစရှိတဲ့ဉာဏ်ရမှုတွေပေါ့လေ ကဲဝေးစင်ကြဲပြီးတော့ပေါ့လေစင်ကြဲလာတာလေးတွေညဉ့်ညံလာတာလေးနှစ်သက်ဖွယ်ရဖြစ်တာလေးတွေဒါလေးတွေကြည့်တာအဲ့ဒါကိုယ်တွေတွေ့လာပြီဆိုလို့ရှိရင်ခုနဗရမယအစစ်ကိုတွေ့တဲ့ပုဂ္ဂိုလ်ဟာနှစ်သိရှင်လန်းပေါ်လို့အားရသွားသလိုထို့သူပဲကိုမှကိုဝေရနှုတ်ဝေရစိတ်လေးစိတ်ထားလေးတွေကိုတန်ရှင်းတာလေးတွေ့လာပြီဆိုလို့အိုးဝုန်းဝုန်းနဲ့ဒါလေးတွေ့လာပြီဆိုလို့ရှိရင် တရားလက်တွေ့ကျကျကျင့်သုံးလို့အောက်တမကြတဲ့အနည်းအထက်တန်းရောက်တဲ့အနည်းဟောလို့တွေ့လာပြီဆိုလို့ရှိရင်စိတ်ကိုနှစ်သိအားရပြီးတော့ဘောလို့ဆိုတော်လို့ဖြစ်လာတတ်ပါလေ။ဒါကြောင့်တရားကိုယရနာလို့ဒီလိုတတ်မှတ်ပါလေဒီလို။လူကလေးဖြစ်ပုံလက်ဆောင်ရကြတော့ကဘုရားကိုယ်တိုင်လက်တွေ့ကျင့်သုံးပြီးတော့တရားယရနာတွေကို လက်ဆုံးလက်ခံရရှိထားပါဒါတွေလည်းပဲဘုရားကိုယ်တိုင်သိဆုံးပြအသုံးချနေတာပါဒီကိုယ်တိုင်သိရှိပြီးတော့ရရှိတဲ့တရားလက်တွေ့အသုံးချလို့ရနိုင်တဲ့တရားတွေကိုခေါ်ကြထားခဲ့တာစေတနာအမျိုးမျိုးနဲ့ခေါ်ကြထားခဲ့တာနှစ်ပေါင်း2000ကျော်တော့ပါပြီ။ဒါ ဒီလောက်တော့ကြာကြောင်းနဲ့ပုတ်ပြုတ်ချက်တွေဟာအခုအထိရှင်းတန်နိုင်မှမလားဟုတ်နိုင်မှမလားဆိုတာပေါ့လေတချို့ကလည်းပဲတွေးကြပါပါပဲတကယ်လို့ဟောပြောချက်တွေကမှန်လိကြအောင်တော့မှဟောပြောတဲ့အတိုင်းဖြစ်နိုင်ပါမလားဆိုတာပေါ့လေတချို့လည်းပဲဒီမှာတန်တရားတွေဖြစ်ကြပါတယ်ကွာဒါကတော့နီးလေးနဲ့ပြောလို့ရှိရင်သဘောပေါက်နိုင်ပါတယ် ကိုမသွားရောက်ဘူးတဲ့ဒီနိုင်ငံတို့ကမ္ဘာအရာရာတွေဆိုတာရှိပါတယ်ကိုမရောက်ဘူးတဲ့အဲ့ဒီကမ္ဘာအရာရာတွေကိုရောက်ဘူးတဲ့ပုဂ္ဂိုလ်ကရောက်ဘူးပုံလေးပေါ့ရောက်သွားပုံလေးရောက်တဲ့အခါမှာပါဠိတွေ့ခဲ့တယ်သုံးဖို့တောက်စာရဏီရှိခဲ့တယ်ဒီတောက်စာရဏီခတ်တဲ့ပုဂ္ဂိုလ်ကဘယ်လိုမျိုးလဲဟုတ် ကိုယ်ကမရောက်ဘူးပဲလို့ယုံကြည်တိုက်တဲ့စာရေးဆရာရဲ့အရေးတွေ့တွေကိုသိပြီးတော့ယုံကြည်ရတာမျိုးရှိပါတယ်တမ။အဲဒီလိုသဘောမျိုးနဲ့အစပိုင်းနဲ့ယုံကြည်ထားတာပါ။ဒီလိုနောက်တစ်ခုကမိမိကမရောက်နိုင်ပြီမယ်လို့ဒီလကဘာကိုတော်မှရောက်တဲ့ပုဂ္ဂိုလ်များရှိပါတယ်။ အဲ့ဒီရောက်နေတော့အဲ့ဒါကိုလည်းပဲယူရတာပဲယူရတာပဲသိပ္ပံပညာလက်ခံတဲ့ပုဂ္ဂိုလ်ရတာယူရတာပဲတော့ဟုတ်မဟုတ်ပါမလားဆိုတဲ့တန်ပြရကိုဖြစ်တယ်ဒါလက်တွေ့ကလေးရောက်နေပြီမှတ်တမ်းတွေပါနေလည်းရှိနေပြီလေဒါလိုပါပဲဘုရားမြတ်စွာဟောကြားထားတဲ့တရားတော်တွေဟာဒီကိုယ်တိုင်အထုလို့ဟောကြားထားတယ်ရှိတယ်သာဝကတွေကိုယ်တိုင်တွေ့လို့မြတ်စွာဘုရားဟောကြားတဲ့ဤရှိပြီးတော့ကိုယ်လေးဟောကြားထားတာရှိတယ် ဒါကြောင့်သူတို့တွေ့တဲ့ဟာတွေကိုဟောကြားတာရှိတယ်။အစပိုင်းမှာတော့ကိုကအဲ့ဒီအဖြစ်မရောက်ပြီမယ်လို့ရောက်တဲ့ပုဂ္ဂိုလ်ရရတဲ့ပုဂ္ဂိုလ်တွေကရေးထားလို့ဟောထားလို့ဒါယုံကြည်တတ်တယ်ဆိုတာပေါ့လေသူတို့လည်းပဲအကျဉ်းစားယုံကြည်ရပါတယ်။ဒီချက်မှာတိတ်တာ၃မျိုးလေးထည့်သွင်းပြီးတော့ပြောလိုပါတယ်။တိတ်တာ၃မျိုးဆိုတာကတော့သစ္စာတိတ်တာတိတ်တာ ကိုရစ်ဉာဏ်ဉာဏ်နဲ့ပြည်စီလက်ခံရတာကတစ်မျိုးပါအနုမာနစိတ်ကနှိမ့်ဆပြီးတော့ပြည်စီလက်ခံရတဲ့အဲဒါတစ်မျိုးပါကိုယ်တော်လည်းမဟုတ်အနုမာနလည်းမဟုတ်ဘူးယုံကြည်တိုက်တဲ့အချက်ပေါ်မှာဖြစ်ကြံကျရှိတယ်ဆိုပြီးတော့ပေါ့လေကိုကမသိရမတွေ့ရပြီလေလို့ကြည်စီ ရိတ်ကြည့်ရတာမျိုးလည်းပြီးကြည့်ရတာမျိုးလည်းပဲအဲဒါမျိုးလည်းရှိပါတယ်အချက်၃ချက်ရှိပါတယ်ဝိဓမ္မတရားထုတ်တဲ့အခါမှာအဝိမစိတ်နဲ့တဲ့တဲ့ခိုက်ကစိုက်ကြသွားလို့ရှိရင်သာဂတောတာအစရှိတဲ့ဉာဏ်မှုကိုငြိမ့်နေတယ်ဆိုတာအပိပစ္စကသိတတ်ပါပဲနောက်အဋ္ဌဉာဏ်ကြီးဖြစ်လာတဲ့အခါလည်းပစ္စကသိတတ်ဆိုတာပါပဲလားအဲတော့ဒီလိုနီးလမ်းကြအားထုတ်လို့ရှိရင်မိမိ ဒီလိုအတွေ့ရှိတယ်လို့သူတစ်ပါးလည်းအတွေ့ရှိနိုင်တယ်ဆိုတာပါလေအဲ့လိုသိရတာဒါအနုမာနသိတာခေါ်ရတယ်ဆိုတာတတိယသိတာဆိုတာတော့ကိုယ်ကတော့မမိသေးဘူးညမမိသေးဘူးညမမိတဲ့အရာတွေအများကြီးရှိတယ်ဒါပေမဲ့လို့ညာဖြီးသေးတာဖြီးလို့ကြောက်ကြွတဲ့ပုံမှာအတ္တအဲပစ္စကတိတ်တာအနုမာနတိတ်တာသိကြပြီးဖြစ်နေတယ်။ဟိုကလည်းဖြစ်နိုင်ရင်ရှိတယ်ဆိုတာပေါ့လေ။ ကိုဗစ်မဟုတ်ပင်လည်းလို့ယုံကြည်သက်တဲ့နဲ့ကြီးကြီးနှင့်ထားရတာလည်းရှိပါတယ်အဲ့ဒါမျိုးအနေနဲ့ပေါ့လေယုံကြည်ရပါတယ်အခုမိမိကအေးမရောက်သေးပြီမယ်လို့မရောက်ဘူးပြီမယ်လို့မရောက်နိုင်ပြီမယ်လို့လက်ကဘာရောက်သွားတဲ့ပုဂ္ဂိုလ်ကြီးကလက်ကဘာကိုတော့မရောက်တဲ့ပုဂ္ဂိုလ်ကြီးကရှိနေတော့အဲ့ဒါမျိုးလည်းပဲယုံကြည်ရပါတယ်ဒီမှာအဲ့ဒါတတိယစိတ်ကခေါ်ပါတယ်ဒီမှာတရားသဘောဆိုတာဟာ အလွန်သိခွင့်ပါတယ်ပါရမီဉာဏ်မရှိလို့မရတာလည်းရှိပါတယ်တရားတွေမရတာလည်းရှိပါတယ်ပြီးတော့တတ္တသနာလဲပြီးတော့အထုံးမှုမပြည့်စုံလို့မထူးတာလည်းမရောက်တာလည်းရှိပါတယ်ပြီးတော့အန္တရာယ်အမျိုးမျိုးနဲ့ကြုံလို့တရားတွေမရတာလည်းရှိပါတယ် အဲ့ဒါတွေကိုတော့လည်းလည်းဆက်ပြောဆက်ရှင်းဖို့လုပ်နေပါသေးတယ်။ကံကြီးထိုက်ထားတဲ့အလယ်ရှိလို့ရှိရင်လည်းတရားအထုတ်ပြီမယ်လို့တရားသူရတယ်လည်းရှိပါတယ်။ကံကြီးထိုက်ထားသူဆိုတာကမိဘတတ်ထားခြင်းစသည်ပေါ့လေ။အဲငါးမျိုးရှိပါတယ်ဒီကတော့အမိတတ်ထားသူဖတ်တတ်ထားသူပေါ့လေဒီကငါးမျိုးတွေပေါ့။အဲ့ဒီလိုမှုရေးကိုကျူးလွန်ထားလို့ရှိရင်လည်းသူက ဒီဘဝမှာတရားအထုလို့မရနိုင်ပါဘူးဒါတော့အဲမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိဆိုတာကောင်းတာကြီးလဲကောင်းကြီးလဲဆိုးတာကြီးလဲဆိုးကြီးလဲသိရင်ပြတ်တာပြီးတာပဲလို့ပုစ္ဆေတာတိတိပြတ်စဲရေးဝါဒလက်ကင်ထားတဲ့ပုဂ္ဂိုလ်ကလည်းပဲဒီဘဝမှာဒီတရားသူ ဟိုရနိုင်တော့အောင်ပေါ့လေတော်တော်ခရဲသွားပါပြီအဲ့ဒါကတကယ်အမှန်ပဲဆိုတဲ့အနေနဲ့တရားထုတ်တဲ့ခါမှာတရားပေါက်သွားတယ်လို့ပေါ့လေအဲ့ဒီဤဝါဒကြီးကိုစွဲစွဲမြဲမြဲစုပ်ကင်ထားပြီးလို့ရှိရင်လည်းနိဒာမုသတိတိဆိုတာရှိပါတယ်အဲ့ဒီပိုက်ရောက်သွားလို့ရှိရင်လည်းဒီဘဝမှာတရားအထုတ်လို့မရှိပါဘူးပြီးတော့ဒီဘဝမှာပထမဆုံးပေါ်ပြီးပြိတ္တိစိတ်ကလေးမှာဉာဏ်တတ်မပါတဲ့ပုဂ္ဂိုလ်ပါ ပထမဆုံးဒီစပမ်နဲ့တူသွားတဲ့ဥပရိဘောလေးစတင်ပြီးတော့ပူပေါင်းတဲ့အခါလေးမှာဘုန်းကြီးတို့ဘုရားတရားတော်အရာဆိုလို့ရှိရင်ပရိသေစိတ်ကလေးဘဝဆက်ပြီးတဲ့စိတ်ကလေးဖြစ်တယ်လို့ဆိုရတယ်အဲ့ဒီစိတ်ကလေးမှာဉာဏ်တက်မပါတဲ့ပုဂ္ဂိုလ်အဲ့ဒီဉာဏ်တက်မပါတဲ့ပုဂ္ဂိုလ်ကလည်းပဲဒီဘဝမှာတရားအထုလို့တရားလို့ရတယ်မဟုတ်ပြီးတော့ခွေးတို့ရတော်များမှာဆိုလို့ရှိရင်သတ်မှတ်ထားတဲ့စိတ်ခါဘုတ်တွေကိုတင်မင်္ဂလာပေါ့လေ အရွက်တက်ပြီးတော့ကျူးလို့လည်းမကူစားဘူးလူတွေမှာဆိုလို့ရှိရင်လည်းပဲငါးပါးသီလကိုတော့မှမလိုဘူးငါးပါးသီလကိုလည်းပဲကျူးလို့လာပါဖြစ်တယ်စပြီးတော့ကျူးလို့ပြီးလို့ရှိရင်ဒါသတ်မှတ်ထားတဲ့ကြီးကြီးကိုကျော်လွန်လာဖို့လို့အဲ့ဒါကအန္တရာယ်ဖြစ်နေတယ်အဲ့လိုအန္တရာယ်ရှိတဲ့ပုဂ္ဂိုလ်များလည်းပဲဒီဘဝမှာတရားအထုတ်လို့တရားသူများဆိုင်မှာဘူးဒါတော့အရိယာပုဂ္ဂိုလ်တွေကို မကျေလတ်တဲ့သဘောနဲ့ပြင့်မှားတဲ့အနေနဲ့ပေါ့လေဆွဆွဲတဲ့ပုဂ္ဂိုလ်တွေပေါ့လေအဲ့ဒီဆွဆွဲတာလည်းပဲဒါလည်းအန္တရာယ်တစ်မျိုးပါပဲအဲ့ဒါလိုအန္တရာယ်ရှိနေလို့ရှိရင်လည်းပဲဒီဘဝမှာအဲ့ဒီကပုဂ္ဂိုလ်ကြီးမတောင်းပါမဖြစ်ကျေလတ်လောက်မတောင်းပါမဖြစ်ပေါ့လေတရားအတုပလို့တရားသမီးရဆိုတော့ဘူးဒီလိုအန္တရာယ်တွေရှိနေလို့တရားမရတဲ့တချို့ပုဂ္ဂိုလ်တွေလည်းပဲရှိတယ်လို့ရှိပါတယ် ဒါပေမဲ့လို့အများအားဖြင့်တော့အထုတ်မှုညော့နေလို့ပေါ့လေတတ္တဆန္ဒကလဲလို့အထုတ်မှုညော့နေလို့သမာဓိကိုဖြစ်တဲ့အတွက်ဉာဏ်ဖြစ်တာကလည်းမရပါတယ်အဲဒီလိုပုဂ္ဂိုလ်ကလည်းပဲလဲတော့လဲပါတယ်တပိတရားမှာတယောက်လောက်တယောက်လောက်ပဲအဲများမယ်မဟုတ်ပါဘူးတယောက်တည်းလေးတော့ရှိပါတယ်ခုဖြစ်ကြီးကတော့ ဆိုအဲ့ဒါတွေနဲ့ချတွက်လိုက်မယ်ဆိုလို့ရှိရင်မိမိတို့ဟာတကယ်တတ္တဆန္ဒရှိပြီးတော့ကြည်ကြတဲ့အတိုင်းပေါ့လေထက်တဲ့တဏ္ဍကြိုးစားအားထုတ်လို့ရှိရင်တတိပမာလေးကြီးဖြစ်လာအရင်ကျက်ပြီးတော့အတိညာလေးလည်းပဲအရှင်းရှင်းအရှင်းရှင်းပွင့်ပြီးတော့တကယ်အဲအာရဝေကောင်းတဲ့တရားစုတွေရဖို့တည်ကြပါလေအဲ့ဒါနဲ့ကြွက်ကြည့်လို့ရှိရင်ကိုဝန္တာကြဖို့ပါပဲ အဲ့ဒီလိုတတ္တဆန္ဒလဲပါပြီးတော့အထုတ်ဖို့လျော့နေလို့တဘာတိမဖြစ်တဲ့ပုဂ္ဂိုလ်မှာတော့အစကလဲလဲရှိတဲ့တတ္တတရားကတရားလေးတော်မှလို့အကြောင်းအလျော်သွားပါလိမ့်ဒီဒီနှိမ့်ဖြစ်ပြီးတော့ပြတ်သွားဖို့လည်းရှိပါတယ်။ဒါကြောင့်အဲ့ဒီလိုကောင်းကောင်းအာအမထုတ်နိုင်တော့ အစကလေးကိုကအမထုတ်ပဲနေတာကောင်းတောင်းတောင်းလို့ဆရာသမားများကအဲ့ဒါလိုသတ်မှတ်ပါတယ်တကယ်လို့အထုတ်ပြီဆိုလို့ရှိရင်အလုတ်ကပြုတ်ပြီဆိုလို့ရှိရင်တော့အများလဲပြီပေါ့လေသူရတော်မှဒီလိုအထုတ်နေသေးတာပဲမိမိဘာလို့အမထုတ်ခင်ရတာလဲဆိုပြီးတော့ပေါ့လေတတ္တဆန္ဒလို့ပြီးတော့ပေါ့လေထက်ထက်တန်တန်နဲ့ ပြည့်ပြည့်စုံစုံအားထုတ်လို့ရှိရင်တော့မိမိတို့ဟာကျိုးတရားကိုရှိနိုင်ပါတယ်။အဲလိုကျိုးတရားကိုရှိဖို့ရတဲ့ဘုန်းကြီးကဒီတတ္တတရားကိုဗုဒ္ဓနိကြပါလိဆရာသမားများသိကြတဲ့အတိုင်းပါလိအခုအဲပြောဆိုရပါတယ်။နိတကရုဏာထားပြီးတော့သိကြတဲ့အတိုင်းကျိုးကျိုးသာသာယူတည်တယ်နဲ့အဆုံးရင်တော့သူရလိုပဲသူရချာချာတွေ့နေပါတယ်။ တချို့ကဆိုလို့ရှိရင်အဲသူတို့ကိုယ်တိုင်ပေါ့လေတွေ့လာတာကိုပြောတာလေးတွေဟာသိရှင်းတယ်ဒီကြီးတွေကလည်းပဲရှိတယ်လူရတွေကလည်းရှိတယ်လူငယ်တွေကလည်းရှိတယ်အမျိုးသားတွေကလည်းရှိပါတယ်အမျိုးသမီးတွေကလည်းရှိပါတယ်ယဟန်တန်ဃာတွေကလည်းရှိပါတယ်အချို့ပါဆိုလို့ရှိရင်တရားစာပေကိုတော့မှဘာမှသူတို့လေ့လာထားတာမရှိပါဘူးအရွယ်ကလည်းပဲတချို့ စေတော်စေကျော်တဲ့တော်ရှိသေးဘူးရှိစေကျော်တဲ့ကလေးကြီးပြောတာဆိုတာလေးတွေကအရွယ်ငယ်ပြီပဲလို့သူတို့ပြောဖို့ဆိုလို့တိတ်ကြတာတိတ်ရှင်းတယ်စာပေလေးလည်းအမှန်လားကြိုက်နေပါလေအမှန်လားကိုဝတ်တာစရာကောင်းပါလေတော့အဲ့ဒါဟာကိုယ်တိုင်ကမတွေ့သေးပြီလေလို့ယုတ်ကြည်တရားအဲယုတ်ကြည်တရားပါပဲတော့ဘုန်းကြီးအဲ့ဒါကိုယ်လေးလေးတစ်ခုနဲ့ပြောပြစီ လူခဲ့တဲ့နှစ်ပေါင်း20ကမာစီသာသနာရေးတံခါဘုရင်ရတရားစစ်တော့ကိုယ်နှစ်သာကိုယ်လေးတွေပဲချုပ်ဘူးပါတယ်ဒီကိုယ်လေးဟာအပြင်အတိုင်းရောက်ပါဆိုရင်မူလကမ်းပဲအောက်ပါတယ်ရဗုဒ္ဓသာပေကြီးဆိုတာလည်းဘာမှသိကြဘူးတာမရှိသေးပါဘူးဒါပေမဲ့လို့ ဆရာသမားများပြောဆိုနေကြတဲ့အတိုင်းတိတိကျကျယူတည်တည်နဲ့လေးလေးစားစားနဲ့လုပ်တတ်တဲ့အလေးအစားတွေရှိပါတယ်။သစိစိသက်သာလုပ်တော့အာရုံမစိတ်နဲ့ကိုကြတက်ပြီးတော့သူစိတ်မထွက်ကုန်လေ။ရှုခွင့်အောင်မှာပဲစိတ်ဆူဆူရကုန်လေ။အရင်ကြည့်ရင်ဖြစ်ကုန်လေ။စိတ်ကြည်လင်လာကုန်လေ။နှစ်သိအာရုံဖြစ်ကုန်လေ။ပိဋိတွေဖြစ်ကုန်လေ။ဒါဒီအစစ်အစစ်စစ်စစ်ရက်တူလေးနဲ့သူပြောလာတာပဲ နောက်ယုံနဲ့နာကွဲပုံလေးကြောက်ကြုတ်ဆက်ပြီးတော့တည်ပုံလေးယုံနဲ့ဆိုတာဒီဘာမှမသိဘူးဘာမှစာပေတင်ဘူးတာပေါ့ဒါပေမဲ့သူပြောနဲ့သူပေါ့ကွဲလာလက်တွေစကားနဲ့ပြောလာတာပူရာလေးတွေမှလည်းပူရာလေးရရှာတိတာလေးရရှာအေးတာလေးမှလည်းဒီအေးတာရရှာတိတာရရှာကောင်းတာဖားလိုက်လို့ရှိရင်ဒီဝမ်ပိုက်ပုံသဏ္ဍာန်နဲ့ခေါင်းပုံချင်းရမမြင်ပဲနဲ့တောက်သွားတာတင်းသွားတာလှုပ်သွားတာဒါရီတို့တိတိကျကျပြောနေတယ်။ပိန်လာမဲ့လို့ရှိရင်ရော့သွားတာငြိမ်သွားတာ ပြေရှားသွားတာဒါဒီတိကျတယ်ပြောတယ်ကြွတယ်မလိုက်လို့ရှိရင်ဘောခါတဲ့အဲကြွတက်သွားတယ်လို့လှမ်းတယ်မလိုက်ရှိရင်နောက်ကနေတွန်းလိုက်တယ်လို့ရှိရနေဆွဲသွားတယ်လို့ချတယ်မလို့ရှိရင်လည်းအပေါ်ကနေထိချလိုက်တယ်လို့လို့ပြကြသွားတယ်လို့ပါလေးချသွားတယ်လို့လို့ပါလိမ့်တယ်အဲ့ဒါတွေအကုန်လုံးသူပြောတယ်ဘာမှသူစာတင်လာတာမဟုတ်ဘူးသူစာသုံးလည်းမပါဘူးအရက်သုံးနဲ့ပြောသွားတယ်အလိုရှင်းတယ် နောက်ဝေဒနာတွေမှတ်တဲ့အခါမျိုးမှာလည်းဝေဒနာတွေဟာတစ်ပြေးခါတဲ့တိကလေးတိကလေးပေါ့လေတစ်ချက်မှတစ်ချက်ကုန်သွားပုံလေးတွေအထူးသဖြင့်ဒီဥရိယမြညာမရောက်လာတဲ့အခါမျိုးပေါ့လေပြောတာလေးတွေရှိတယ်။အဲဒီဝမ်းတော့ဆင်းရဲဒုက္ခရောက်ခဲ့ဖို့ပေါ့လေ။ပထမဆုံးဒီကလလရေကြီးခေါ်တဲ့အပိုင်းလေးပါပေါ့လေ။အဲဒါလေးဖြစ်ပုံလေးကလလရေကြီးကနေပြီးတော့အဖြစ်ကလေးအဖြစ်ကလေးကနေပြီးတော့အတုံးအခဲလေး အတုံးကလေးကနေပြီးတော့ဖြတ်မှန်လာကြဖြစ်ပုံတစ်ဖြည်းဖြည်းကိုယ်လေးတွေကြီးပွားလာပါပြီးတော့မိခင်ကအနေထိုင်မတလို့အစတော့မတလို့သူ့မှာဆင်းရဲပုံလေးတွေပေါ့လေဘဝဆင်းရဲမှုလေးတွေပြိတ္တိကာလကစာပြီးအဲ့ဒါလေးကိုပြောသွားတာများတောက်တောက်တောက်လို့နေတာပဲကိုယ်ကစာပြီးလေ့လာထားတာတော့မှသူ့လောက်အရှင်ကြအောင်ပြောအောင်ပြောနေ။အိုးဘယ်လိုဖူးအောင်ကြည့်နေတာလဲ။သိရှင်းလာစာပြီးနေတဲ့အခါအမှန်ကိုက်တယ်တော့။နောက်ဒီကိုယ်လေးအောင်ကြားခဲ့မယ်။ အဲအသိဉာဏ်ကြီးပြည့်စုံတော့ဝိပဿနာဉာဏ်ကြီးပြည့်စုံပြီးတော့တော်တော်လေးအားရပါရဖြစ်သွားပါတယ်ဆောင်းအဲဒီလိုအလားတူလူငယ်လေးတွေလည်းတော်တော်များများတွေ့ရပါတယ်ဘုရားဝိညာဉ်လည်းကလင်းဖို့လို့ထိုင်စားပါဘောမိုက်ဆက်ပြီးတော့ဖုံးသူလူမျိုးပဲမှတ်ခိုင်းတယ်။ဆင်းရဲလျှောက်တဲ့ခါမှာလည်းရလန့်ပြန်လိုက်ကြွချက်ကြွလန့်ချက်ဒါလောက်ပဲ။အဲဒါကိုအဓိကထားပြီးတော့မှတ်ခိုင်းတယ်။ချိန်တတ်တဲ့ဆင်းရဲဆက်ပြီးတော့မှတ်ဖြစ်တယ် စိတ်အားအပြည့်ရောက်အောင်ပါအောင်လည်းပဲမခံရချိတ်ချိန်ပြီးတော့အဆိုင်မှတော့သူ့ကိုလည်းပဲဟိုကြောက်တိုးရိုက်တဲ့ကိုလေးရိုက်တဲ့ဥပမာလေးကြီးပြရတယ်ကလေးကသဘောပေါက်ပြောဖောင်းလိုက်ပိန်လိုက်မှာချိန်ပြီးတော့အဆိုင်မှတော့ကျွဲမြဲစွာဒီဖုံးပင်ကိုမှတ်မိတာဒီပေါ်မှာစိတ်ကလေးရစိုက်ကြတယ်ကြက်ကြက်လက်ကြစိုက်ကြပါများတဲ့အခါကျတော့ဘုရားမေးကြည့်ပါတွေ့သွားတယ် သူ့ပုံလေးတွေကရိုးသားတာပဲပြောတယ်စိတ်ကြတဲ့ကတခါတခါဝမ်းပိတ်ကြည့်တယ်ဗျာတခါတခါလည်းဖောင်းလာတဲ့ပိန်လာတဲ့အဖြစ်အရာလေးတော့တွေ့တယ်ဗျာအများအားဖြင့်စိတ်ကြပါများပြီဆိုရင်တောက်လာပြီးတင်းလာပြီးလှုပ်တာပြီးရွေ့တာပြီးဒါတိတိကြည့်နေတယ်ကလေးကသူပြောလာတာပဲဒါတော့ခြေပိုင်းပုံနဲ့ဆံကိုတွေ့တာကတော့တကယ်အတွေ့မဟုတ်ပါဘူးတမာတိတော့ပါပဲ နောက်ပုံဟံကိုကြော်ပြီးတော့တောက်တင်းဆုံချရေးသွားတဲ့သဘောလေးတွေကိုသူကိုယ်တိုင်ကလည်းပြောလာတာဖြစ်ခဲ့ခြင်းကသဘာဝမြင်ပြီးဆိုတာပေါ့သဘာဝကိုသူကောင်းပြီးအောင်ပြောတယ်ခုနသိရဆောက်တဲ့ခါမှလည်းကြွားစေလှမ်းစေချစေဒါလေးတွေသူပြောနေတာလေစိတ်ထွက်ရင်လည်းထွက်တယ်ဆိုတော့ပြောတာပဲထွက်ထွက်ချင်းကြည့်တယ်မကြည့်ဘူးပြောနိုင်တယ်ဝေဒနာတွေမှတ်တဲ့ခါမျိုးမှလည်းပဲဇွဲရှိရှိနဲ့မှတ်လို့ဒီဝေဒနာတွေတက်တက်ခွက်တည်တဲ့ခါမှာခံနေရှိပုံလေးဝေဒနာမှတ်ရတာပဲ ကောင်းတောင်းတောင်းဖြစ်ပုံလေးတွေပေါ့လေဒီမှာအဲ့ဒါလေးကိုသူပြောပြတယ်အမှန်တန်ရှင်းပါတယ်ပြဆိုချင်တာတော့ထိုင်မှတ်တဲ့အခါမှာဒီဗราဏဖောင်းပင်အာယုကိုစိတ်အားအပြည့်နဲ့မှတ်ဖို့တည်ရည်ရှိချိန်ပြီးတော့အားဆိုင်ပြီးတော့မှတ်ဖို့တည်ရည်ရှိအဲ့ဒီမှတ်ကလေးကစက်ကလည်းမလားသွားနေအရေးကြီးတယ်ဘာမှမစင်စားပဲနဲ့ဒီခါမျိုးပါအဲဒီဒီလည်းငင်းပေါ်တဲ့အာယုံလားမိမိရရစိတ်အားအပြည့်နဲ့မှတ်ဖို့ဒါတခုပဲရှိတယ်ယောဂီကကလေးကအဲ့ဒီတိုင်းပဲလုပ်ခိုင်းတာပဲလုပ်ခိုင်းတော့ သိလာတယ်ကလေးလိုပဲသူရှိရှိပြောတတ်လာတယ်ကျန်ကလည်းလည်းညီးတယ်ဆိုလာလည်းအဲ့ဒါကျကောင်းတယ်အဲ့တော့မိမိတို့လည်းပဲသူလိုပေါ့လေကြည့်အောင်လို့အထုတ်မယ်ဆိုတာပေါ့လေနမူနာလေးယူပြီးတော့ပေါ့လေစိတ်တက်ကြတက်ကြစရာလေးဖြစ်အောင်ပေါ့လေကိုကိုကိုကိုကိုလို့လို့ပါပဲကလေးကြီးကညီးတယ်ဆိုလို့ဟောက်တန်းကြမတော့ပါဘူးအဲ့ဒီသဘောသားတွေလည်းသိဖို့လိုပါတယ်အဲ့ဒီလိုစိတ်အားတက်စရာနမူနာလေးတွေယူပြီးတော့ပေါ့လေ စိတ်အားတက်တက်ကြွကြတယ်ပေါ့လေယုတ်တိတိစိတ်ဆက်ဆက်အထုလိုက်လို့ရှိရင်ရဏိကတရား၅ပါးရဲ့ကဟောက်ပြအစ်စ်ဆက်ပြီးတော့ခတ်တွက်တဲ့သိမြင်တဲ့ဥရိယဘေယဉာဏ်ပေါ့မကြခင်ပဲတက်ဆုံးလို့ပေါ့ရရှိနိုင်ပါတယ်အဲ့ဒီဉာဏ်ရသွားလို့ဆက်တာအားထုတ်လို့ရှိရင်ဒီဘဝမှာပဲလက်ဖို့လိပ်ပါတရားတွေကို ဧကမုတ်ချရဆိုင်ပါတယ်ဆိုတာဟိုအမှတ်ခံပါတယ်အဲ့ဒီတိုင်ကျူစာအထုံနိုင်ပြီးတော့တရားတက်တက်ကြွကြွနဲ့ယူတည်လေးစတဲ့စီစီဆက်ဆက်ပေါ့လေအမှတ်တမခေးမှမလို့ရအောင်ပေါ့လေကျူစာအထုံနိုင်ကြပြီးတော့ဥရိယပြညာအစဉ်ကိုမကြခင်လည်းရောက်ရှိပြီးတော့လက်ဖို့တရားတွေများရနိုင်တော့တဲ့ဒီကျူစာအထုံနိုင်ကြပါစေလို့တိုက်တွန်းရင်းနဲ့ဒီနေ့ညနေတရားအဆုံးသတ်လိုက်ပါတယ် Saripah.